ဒီနေ့ကလူတိုင်းလူတိုင်းရဲ့ဘဝဖြစ်စဉ်မှာသုံးဖို့ခန္ဓာကိုယ်မှာသုံးဖို့ခန္ဓာ၅ပါးမှာပါရုပ်တရားစုခံစားမှုအစုမှတ်သားမှုအစုတိတိကျကျမှုအစုနဲ့ ရေဒီကြာစီစသည်ပေါ်ဒီအတိအဆုရဒါတွေဖြစ်နေတာပါပဲပါဠိလိုခန္ဓာခေါ်တာပါအဆုဒါရဲ့အကြောင်းအရာဆိုသူတို့ဖြစ်နေတဲ့တရားတွေပါဒီတရားတွေကိုပူမိလို့တေသာခေါ်ထားပါတယ် ဒီလိုဆိုတော့ပဂရိကြီးကြီးကိုခေါ်တယ်ပဂရိကြီးကြီးဆိုတာကတိတိရောစုပေါ့ရဌာနတတ္တဝါတွေရဲ့ကြည်ရဌာနဒီကြီးရှိလို့ရှိရင်တတ္တဝါတွေလည်းမရတည်နိုင်ဘူးအပြင်ရောစုလည်းမကောက်နိုင်ဘူးဒီချောင်းသုံးကြာစသည်ဒါတွေလည်းမဖြစ်နိုင်ဘူး အဲဒီလိုမျိုးဆိုရာဝတ္ထုတွေရဲ့ဖြစ်ပေါ်ရာဝတ်ဒါကိုပါဠိခေါ်အဲဘူမိခေါ်တာပါဒီလိုသံဃာမှာဖြစ်ဖြစ်ရုပ်စုနာစုတရားတွေဟာလည်းပဲဘူမိနဲ့တူတာပေါ့လို့ဘူမိနဲ့အလားတူပြုပြီးတော့ဒီဘူမိလို့ဆိုထားပါတယ် ဘယ်လိုလဲဆိုတော့ရိုးရိုးမြေကြီးမှာမြေပေါ်မှာပေါ့လေဖြစ်ဖြစ်ရိုးဆုံးပေါက်တယ်လို့ဒီလိုရုံနာခန္ဓာစုပါလေရိုးဆုံးပေါက်ပါတယ်ကိလေသာတွေရိုးဆုံးပဲလောဘဖြစ်သွားတော့လည်းဒီပေါ်မှာဒီရုံနာပေါ်မှာပဲဒေါသတွေဖြစ်သွားတယ်ဒီရုံနာပေါ်မှာပဲ မသိဘူးဒီမှာဘူးဘဝကြီးဖြစ်တယ်လေဒီယုံနာပေါ်မှာပဲမာကစိတ်သာသစီအစစီအကုန်လုံးပါပဲစိတ်ဉာဏ်မှုမှမြတ်ဒီရပဲဖြစ်တာစိတ်ဉာဏ်မှုနဲ့ပတ်သက်ပြီးတော့အချစ်ဆိုရိုးဆုံးပေါ်တယ်သမှုခုဝိသဇရကာမဟုသိမှုစံတဲ့မှု ချိန်ပေါင်းဆက်ဆိုမှုနှစ်မိနစ်စာရီပြောဆိုမှုဒါနှုတ်ပိုင်းဆိုင်ရာအခြေစိုးတွေစိတ်ပိုင်းဆိုင်ရာအခြေစိုးတွေနှုတ်ပိုင်းဆိုင်ရာအခြေစိုးတွေဒီရပစ္စည်းအပိုင်ရှိလို့ကိုဒီရဖြစ်ရှိလို့ကိုကောင်းလာပြီလေကောင်းကျိုးရဆိုးလာပြီလေဆိုးရအယူဆလွယ်မှာစိတ်ပိုင်းဆိုင်ရာအခြေစိုးတွေပေါ့ ဒီပုံမှာပဲဒီယုံနာခန္ဓာပုံမှာဖြစ်တော်တာပဲဒီကြီးပုံမှာအသုံးကျတဲ့ပေါက်ပြီးပေါက်တယ်လို့ပြောလို့ပေါက်တယ်ဒီလိုဆိုပေါက်တယ်လောကအိပ်ရတဲ့အချိန်ကြီးတော့တက်သွားတယ်ကျန်တဲ့အချိန်ကြီးမှာတော့စုံစည်းရမှမသိတဲ့ပုဂ္ဂိုလ်တွေစုံစည်းရဲ့အကျိုးကို မသိတော့ဉာဏ်လို့တဘုထမှာမသိတဲ့ပုဂ္ဂိုလ်ရတော့အသုံးရတဲ့ပေါင်းဝင်တွေပဲပေါက်နေတာပါပဲရှုပ်ပွေးနေတာပေါင်းဝင်တွေတောထနေတာဆက်လို့တောကြီးလိုဖြစ်လာပြီဆိုလို့ရှိရင်တော့ဒီကိုဒုက္ခပေးတဲ့တတဝါဒီခိုးအောင်ရလည်းဖြစ်လာတော့ စိတ်ရှိတဲ့ငွေတွေခြားခြားလူဒုက္ခပြည့်တဲ့တတ္တဝါတွေကကိုယ်အောင်လာပဲအဲဒီတော်ရရောက်တဲ့ပုဂ္ဂိုလ်တွေတော့မသက်သာဘူးပဲအဲဒါတွေကနှိစ္စတော်တာပဲတော့အဲဒါနဲ့ဆိုင်ရှိပြီးတော့ကြည့်ရပါတယ်ဘဝတစ်ခုမှာဆိုလို့ရှိရင်ခန္ဓာကိုယ်ကတော့သူ့သူကိုယ်ကိုမကန်ကြည့်မယ်မပိုင်ရတော့မှာပဲ ဒီဘူမိရတော့ကိုယ်ကမရရှိမလို့ရနေတာပါကိုယ်ပဲမြေွယ်လေးရှိလာပြီဆိုရင်အကျိုးရှိဆိုတာလည်းအတုံးမချတတ်လို့ရှိရင်တော့အလကားတော့အတုံးချတဲ့ပုံကြီးပဲပေါ့ရတာဒီခန္ဓာကိုအတုံးချတတ်လို့ရှိရင်တော့ဒီကိစ္စတွေတော့ပြင်ပြီးပေါ့လေဖြစ်တယ် ကိုယ်ပိုင်ရဲ့ဒီကိုယ်ကလေးကိုအဆုံးချတာလို့ရှိရင်တော့ဒီကိစ္စကိုတောက်ပြီးတော့အဖို့ရပြင်လည်းပဲစိုက်လို့ပြေလို့ဆက်လာတာသို့တော့ညီကြီးရတာဒီကြီးရှိတယ်အသုံးချရင်ပေါ့ဝင်ပေါ့ဝင်အကျိုးရှိစွာနဲ့အသုံးချတာလို့ရှိရင်တော့ရှိရင်တော့ဒီကိစ္စကိုတောက်ပြီးပေါ့ဝင်တာပဲဘဝဘဝလူကြီးတွေထွက်လာလို့ဆိုလို့ရှိရင်တော့ ခန္ဓာကိုယ်ကိုအကျိုးရှိစွာနဲ့အထောက်ချသူကဥယျာဉ်လေးရနည်းနည်းလေးပါကာမဂုဏ်ခံစားတဲ့သဘောတွေနဲ့အဲ့ဒါတွေနဲ့ပြီးသွားတာအဲဒါကမရှင်းတော့လို့ရှိရင်ဒေါသတွေဖြစ်မိုင်နှမှုတွေဖြစ်မမနာတွေဖြစ်ဆိုတာအဲ့ဒါလည်းပဲပြီးသွားကြတာတွေများပါတယ်ဘုဒ္ဓနဲ့အခုတော့ တရားတွေအထုတ်ပြီးတော့ဘောလေလောဘဒေါသမောဟဆန့်ကျင်တဲ့ဆန့်ရှင်းတဲ့ကုလစိတ်ဓာတ်ပြုကိုလေးတွေရည်ကြီးစိတ်ဖွင့်တဲ့ကုလစိတ်ဓာတ်ပြုကိုလေးတွေအေးချမ်းတဲ့ကုလစိတ်ဓာတ်ပြုကိုလေးတွေစိတ်သက်စရာကောင်းငလုတ်စရာကောင်းတဲ့ကုလစိတ်ဓာတ်ပြုကိုလေးတွေအဲ့ဒါတွေကလုံးဝသွားနိုင်ရှာဘူးတဏှာစရာသိကောင်းလာတာ ကိုယ့်ဘဝကိုပြန်စဉ်းစားကြည့်တယ်ကိုယ့်ဘဝလည်းပဲတနာစရာပဲကိုယ်နဲ့ဤတဲ့ပုဂ္ဂိုလ်ကြီးကြည့်ရမယ်ဆိုရင်လည်းတနာစရာတွေပဲဖြစ်နေတာပဲဒါပေမဲ့ဘာမှမတတ်နိုင်ဘူးသုံးစားတဲ့ပုဂ္ဂိုလ်သူ့ဘာနဲ့ဖြစ်တာတော့မတတ်နိုင်ဘူးသုံးစားတဲ့ပုဂ္ဂိုလ်လည်းပဲဒါလည်းပဲသူ့ဘာနဲ့ဖြစ်တာပဲဒါလည်းသူ့ဘာနဲ့ဖြစ်တာပဲဆိုတော့အရေးကြီးတာကကိုယ်ပိုင်တဲ့ လုံနာခန္ဓာမြင်ခွက်ကလေးပေါ်မှာကျိုးရှိစွာအထောက်ချက်တာကိုလိုအပ်ပြီးဆိုတာပေါ့လေအဲ့ဒီစဉ်းစားဖို့လေဖြစ်ဖို့လိုပါတယ်ကိုယ်ပိုင်ရဲ့မြင်ခွက်ကလေးကိုကျိုးရှိစွာနဲ့တိုက်ချပြီးတော့အထောက်ချက်တာလို့ရှိရင်အထောက်ချက်တဲ့ဒုက္ခပြေတဲ့ ကောင်းကင်ကြီးပေါက်လာသလိုပါလေဒီရှားကြီးတဲ့ယုံနာအစုတရားတွေသူတို့ဖြစ်တုံးဖြစ်စေလေးမှာပိုက်ချမရှိဘောဘောကြကြမရှိကျိုးစီရနာစီရတကွယ်ပြောင်းကျောင်းနဲ့အကျိုးကြည့်နေပြီးတော့ဖြစ်ကုန်ကိုယ်ပြမရှိကျောင်းကျိုးတဲ့ရုပ်စုနာစုတွေ ပေါ်ပြီးတော့ကြောက်ကုန်ရှင်းရရှင်းရပေါ့ပေါ်လို့ကြောက်နေရှင်းရပုံမကြည့်သူတဘောတိုက်သူဖြစ်ပုံကိုမကြည့်လို့ရှိရင်ခဏမကြည့်ဘူးကအစကိလေသာကြီးဖြစ်တော့တာပဲမောဟဒီဘုံမှာသိုးဝေပုံမွားတော့ ပတိကသဖြစ်တော့အလွဲကြီးလေးရှောက်ကြည့်တာအဲ့ဒီဖြစ်တာဟာယုံကြည်ရည်လည်းဒီလိုလည်းမမြင်တော့ယုံကြည်ရလည်းဒီလိုလည်းမမြင်တော့လည်းကစိတ်ကြီးလေးလွှဲပြီးတော့ပြန်လက်ပူပန်းပြီးတော့အဲ့ဒီကလက်ဆရာလေးတွေတို့ရှိရမယ်ဘုရားဒီအကန့်အသတ်မရှိဘူး လောဘကြီးအပေကြီးရတဲ့ခါကျတောထအောင်ပေါက်တာမကျင်တဲ့ဇာတိတို့လည်းရှိစိတ်ပြည့်စိတ်ဆုံးမှုငုံတီးမှုအယောထမှုဒါတွေလည်းမဆုံးနိုင်တော့မမနာရင်စိတ္တမရှိရစားတွေပါလေဒီဘက်ကလေးပေါ်မှာပေါင်းပြီးမျိုးစုံပေါက်တယ်လို့စိတ္တမျိုးစုံတွေရတယ်ပဲပေါက်လာတာဖြစ်လာတာတော့ပါပဲဒါအတိအကျ ။ဘာဖြစ်လို့ဒီလိုဖြစ်ရသလဲ။မဖြစ်တဲ့ပေါင်းနေတဲ့ခြေပေါ်မှာပေါ့ဒီပေါင်းနေပေါက်တာပြီးတော့ရှိနိုင်တယ်လို့ပေါ့လေ။ဒီလိုပိုင်တဲ့ခြေပေါ်ရဲ့တူတဲ့ုနာအစီမှာလည်းပဲဖုထံရဲ့အပင်ကြီးပေါအောင်လုပ်လို့မရဘူးလား ဖြင့်လောကကြီးကိုကိုပိုင်တဲ့ဒီကွက်ကလေးဆိုရှိစွာနဲ့အသုံးချတယ်လို့ရှိရင်အသုံးဝင်တဲ့စီရင်ဆောက်တဲ့ပုဂ္ဂိုလ်တွေရဲဆုံးပတ်မကလေးတွေဆိုဆက်ကြည့်လို့ရှိရင်အလှပါလေးနဲ့စိတ်ကြီးဆောက်ရတာသာထင်ရှားတာပဲဒီကွက်ကတော့ဒီဒီကွက်ပဲအကျိုးရှိစွာအသုံးချရင်ဘုလားပေါင်းပြီးတောထားမယ် ရိုးရှိစွာသုံးချလို့ရှိရင်အတုံးဝင်တဲ့ဤစားပဲတောက်ပင်တွေပေါ်နေပါမယ်။အနည်းဆုံးအလှပဖမ်းမြင်တော့မှစိုက်ချလို့ရှိရင်ကြည့်ကောင်းရပါတယ်။ကိုယ်ပိုင်ရဲ့ရေခွက်မှာကျိုးရှိစွာနဲ့အသုံးချဘူးဆိုတာကဒီခွက်ဒီပိုင်းလာပြီးဆိုချင် သူ့ကိုယ်နဲ့သူပေါ့လေဒီကိုယ်ကလေးကဘာမျိုးစားအပြင်းဆိုင်လဲဟိုဘက်ကဟိုမျိုးစားဘာပြင်းဆိုင်လဲဆိုတာပေါ့လေကိုယ်ကလေးဆက်ချပြီးတော့ပေါ့လေသူ့ဆိုင်ရာမျိုးလေးကြီးဆက်ချောပါလေဒီမှာပိုင်းခြားကန့်တာပြီးတော့ပေါ့လေဒါလေးသူ့ရင်ကောင်းရင်ကောင်းတော့ပေါ့လေ ဆက်ခဲ့ရမယ်ရေလိုလို့ရှိရင်ထိုက်တယ်လို့ရေကောင်းပြရမယ်ပြီးတော့မြေကြီးချက်လို့အမြင့်ကြီးမသွားတာလို့ရှိရင်လည်းရေဆွပြရမယ်ထိုက်တယ်လို့ဒီဥစ္စာလေးချက်ပြရမယ်ပြီးတော့မြောက်တယ်ခေါ်ရတယ်ဒီလေးတွေဖြစ်လာလို့ရှိရင်ဒီဖြစ်ဖို့မကြအောင်လေဆိုရင်ကာဝေးရမယ်ကြလာပြီဆိုလို့ရှိရင်သိတော်ကိုဖယ်ရှားပြရမယ် အဲနောက်ဆုံးတွေးမှုကြီးလေးတွေအစမဆိုင်ရမတော်ရအောင်ပေါ်ဒီကားလေးရှင်းနေရတယ်အဲ့ဒါလိုကြည့်ကြည့်နိုင်ပါမှပိုင်ဆိုင်လို့ကြည့်နိုင်ပါမှကိုယ်စိတ်ထားတဲ့အပြင်ဟာအနောက်ဖြစ်ပြီးကျင်းပြီးတော့ဖွင့်ပြလာခုချိန်ကိုခုချိန်ကိုကြည့်ချိန်ပြီးဆိုတာမင်းရပြောခဲ့တဲ့အတိုင်းပေါ်လည်းအဲ့လိုဖြစ်လာနိုင်တယ် အဲ့ဒါမဟုတ်ဘူးဆိုလို့ရှိရင်တော့စိတ်ထားဆိုရင်အဲ့ဒီကိုပြုပြင်မှုဆိုလို့ရှိရင်တော့ဆက်ရချုံမနဲ့ဘူးနောက်ပိုင်းပြုပြင်ဖို့ကလက်ရပါတယ်ဆိုတာဒါတွေအတေလေးတွေစိုက်ထားပြီးဆိုလို့ရှိရင်ခုနချန်ခတ်ရပါတယ်နောက်ဆက်ပြောင်းဆိုပြီးတော့ ရုပ်ရတယ်ပဲဝိပဿနာမျိုးစိချပြီဝိပဿနာမျိုးစိရတယ်ပြီးတော့မတိဖို့သီးတွေစားရအောင်လို့ချထားပြီဆိုလို့ရှိရင်ဒီပေါက်စဝိပဿနာမျိုးလေးပြည့်စည်အောင်ဒီကနေ့ဆံခါရတယ်သူရေဆိုရင်အနည်းဆုံး၅ပါးဒီကအခုလိုအများအားအထုတ်တဲ့နေရာဌာနမှာဆိုလို့ရှိရင်တော့ စာရေးတော်ကြီးစသည်နဲ့ပေါ့အခြေအနေမကုန်ရအောင်ရှင်းပါစီလားအကျိုးတော်ကစီလားရန်နေဆိုလို့ရှိရင်ရန်တိတ်ခါပေါ့လုံလုံချုံချုံရှိရပါတယ်အဲစိတ်ထားတဲ့အပြင်ချန်ခတ်တဲ့သဘောပါပဲဒီလားမလုံရင်ချမ်းမလုံတော့သတ္တဝါတွေမြင့်ချေပြီးတော့ဖြစ်ရှိပါလားအတိအကျရေလောင်းရမယ်ဆိုတော့ဒီလိုလို့ရှိရင် ပြည့်စုံတဲ့တရားနာရတယ်ဒါမှလုံးလုံးဆန်းဆန်းဖြစ်တာကိုယ်ပฏิဒါလေးသိတော့ဒီပိသားလေးထပ်ပြီးရှင်းတော့ပြီးတော့ကိုယ်အထုတ်ကုန်လေးဆရာထံသွားပြီးတော့တရားကိုဆွေးနွေးရတယ်မရှိတဲ့ချက်ကလေးတွေဆရာလေးတွေဆိုလို့ရှိရင်ရှိမတိုးတော့ဘူးကိုယ်မသိတော့ စိတ်ပညာဒီကြလို့ရှိရင်အမြဲမသွားလာတော့ဘူးမကြည့်ပါတော့ဘူးပေါ့ရောစာလို့ရကြလို့ရှိရင်လည်းထင်တယ်လို့အဖို့မျိုးပေါ့အဲဒီလိုပဲဆရာကြီးပွားဆွေးနွေးလိုက်တော့မတိကြသေးတိတော့အရှင်းသာကြီးရှင်းတော့တော့လေခုနဒီကြလို့တရားလေးပါလေးဆွပြီးတဲ့ဒီကမြေဟာဟမ်ဒီမစက်တော့အမြင့်ကြီးသွားတာတော့ ကျင့်တော်မျိုးသားကြီးဆက်ပြီးလည်းဒီပို့ပြီးတော့ရှင်းတာလည်းပေါ့ကျောင်းရကဒီလိုပဲဆရာကြီးဆွေးနွေးရတယ်ဘယ်လိုဖြစ်လာပြီဆိုလို့ရှိရင်ရုပ်ချက်ပေါ်ကြီးမစားရအောင်ကာကွယ်ရတယ်ဒီလိုဆွေးရှင်းပြရတယ်ဒီလိုလာတရားတွေမကြောက်ရောက်ရအောင်လည်းပဲစိတ်သားပဲဆရာဆိုင်ပြီးတော့စိုးစိုးရင်းရှုရမှတ်ရတယ် အဲရှုမှလို့ရှိရင်သမထခေါ်တဲ့တရားတွေဖြစ်နေတာဒီဝိလနာတရားတွေဖြစ်ခွင့်မရအောင်သူကတော့ညုံအောင်ပြုလုပ်ခွင့်ရတာကြိုးစီကာဝယ်နေတာပါအဲဖြစ်လာရင်ဘာလို့လဲပိုးကြလဲပိုးကြလဲရှင်းဖြစ်ဖို့ဒီဝိလနာတရားတွေဖြစ်လာလို့ရှိရင်ရှုမှပြီးတော့ရှင်းဖြစ်အဲလိုနည်းနဲ့လည်းဆောက်ရှောက်ကာဝယ်ရတယ် နောက်ဆုံးတရားလေးပါလေးကမှတ်လို့ကောင်းလာပြီဆိုလို့ရှိရင်တေခံသားပဲဆိုပြီးတော့ပေါ့လေမပြောပါတော့တရားဆန်းတာလေးကိုအဟုတ်ကြည့်ချင်ပြီးတော့အဲဒီပေါ်မှာလည်းပဲမတိမသာတွေ့မှုကြီးမှုဒီကံတီပေါ်တဲ့ဒါလေးကိုဖြစ်အောင်ဒီပြီမှာဒီတိကူကြီးတွေပါလေးဆိုင်နေလို့ရှိရင်လည်းသူကကြီးထွားဆုံးတနည်းနည်းတော့သူကတော့အန္တရာယ်ပဲ ဆိုတော့နည်းနည်းလေးမှအားထုတ်လို့ကောင်းတဲ့ပုံမှာဒီကြော်မှုလည်းမရှိအောင်မှတ်နိုင်ပြီဆိုလို့ရှိရင်တော့ဥပဒနာဉာဏ်ကြီးဟာအစဉ်တိုင်းတက်ပြီးတော့ပြင်ရဖို့ပြုလို့နဲ့ခုချိန်ကိုပုံရင်ခွင့်ကြည့်ကြည့်ပြီးတော့ပဲဥပဒနာဉာဏ်ကြီးကျက်ရေးဆုံးသွားပြီဆိုလို့ရှိရင်တကယ်အဝိဇ္ဇဒုက္ခခံစားမှုကျင်းတဲ့ငြိမ်းချမ်းတဲ့နိဗ္ဗာန်အဲဒီနိဗ္ဗာန်ကို အလွန်တန်ရှင်းတဲ့စိတ်နဲ့တွေ့ကြပါပဲအဲဒါခုနအတီးအဖို့ကြိုးကြိုးအတီးကြီးစားလို့အရသာသိရှိမှအဲဒီပေါ်မျိုးလိုပါတယ်ကိုယ်ပိုင်တဲ့ရေခွက်ကိုရှင်းလင်းပြီးတော့ဖုတ်တန်တဲ့အပြင်ကြီးစိတ်ကြိုးဆောက်ရှောက်အတိနိုင်စားတဲ့အတိအကျိုးရှိအောင်အသုံးချတတ်ဖို့ဆိုလို့ရှိရင်တော့ ပေါင်းတယ်လေအထုံးကြတဲ့ပင်လေးဖြစ်တယ်လို့ပါလေကိုယ်ပိုင်ရဲ့ခန္ဓာကိုယ်ကလေးသူလည်းဆရာအထုံးဆက်တယ်လို့ဆရာတော့ကျွလုံးစောကားမှုကိုယ်တိုင်မှကြည့်ရပါလေစိတ်ကိုတတိယမထိုင်ရဘူးဆိုလို့ရှိရင်တော့ပြေယုခန္ဓာကြည့်ရပါလေ ဘုရားကြီးကိုပေါက်တာတမလေးတွင်းမဲ့ကွက်ကြီးပေါ့နေတော့ဘူးတနားကြီးဆိုရင်မနာဘူးပေါ့ရက်တီလာကြီးနှစ်တီနဲ့တွန်းမယ်ဆိုလို့ရှိရင်လည်းတောထာလာရှုပ်လာကျတော့မျိုးနဲ့ကိုယ်မလုပ်နိုင်ဘူးဆိုလို့ရှိရင်ဒီမျိုးဟာဒီပေါင်းနေတာမျိုးတွေဆက်ပြီးတော့အလုံးမဆုံးနိုင်တော့ဒီပေါင်းမျိုးလည်းသတ်ဖို့လိုတယ် ကိလေသာလည်းပြောလဲတတ်ဖို့လိုတာပဲအဲတော့ဒီလိုကိလေသာတွေဒီခန္ဓာအစဉ်မှာဖြစ်ရတာဟာအရေးစိတ်လည်းလို့ရှိရဲ့ယုံနာရဲ့လို့ပိုက်ချမသိလို့အကြောင်းနဲ့အကျိုးရဲ့လို့ပိုက်ချမသိလို့ကျောင်းကျိုးသက်တွေမှာမမျက်စိသဘောပဲခေါ်တယ်ရှိရဆုံးအစဉ်အဆက် ပိုက်ချပြီးတော့မသိလို့ဆိုတာပေါ့လေဒီမှာခောက်ချက်ချလို့ရပါတယ်တော့ပိုက်ချပြီးမသိအပ်ကုန်တော့ပိုက်ချပြီးမသိရတော့ရုပ်စုနာစုရမှလည်းမြတ်ဒီလိုဘုံကြီးလားနားပဲပိုက်ချသူက၃ပိုက်ပိုက်ထားပါတယ် တိညာတပရိညာသာပါလိပိဋကစုကိုပရိညာလို့ခေါ်ပါတယ်ပရိယာသုံးမျိုးတိညာတပရိညာဒီစေရဏပရိညာနဲ့သုံးပဟာနာပရိညာလို့ပရိညာသုံးမျိုးပိုက်ချထားပါတယ်အဲဒီပရိညာသုံးပါးတွေကညတပရိညာဆိုတဲ့ဆိုစုမှာ ညာတကတခုပရိညာကတခုညာတဆိုတာကြည်တာထင်ရှားတဲ့စုလို့အဓိပ္ပာယ်ရပါတယ်ကိုယ်ထဲမှာမြင်လိုက်ကြတဲ့နာနဲ့စားတဲ့ကြည်လိုက်ကြည့်တယ်ရုပ်စုနာစုရအမှန်ကြည့်တာပါလေအမှန်ထင်ရှားပါကြည့်တယ်မြင်လွယ်တဲ့သဘောတွေပါပဲအဲဒါတွေကိုပါဠိလိုညာတလို့ခေါ်ပါတယ် ပြီးတော့ဒီယုံနဲ့တရားတွေကလည်းပဲအချင်းချင်းအကြောင်းနဲ့ဆိုပြီးနေပြီးတော့လက်ထင်ကြည့်တာသိချပါတယ်ဒီတော့မြတ်သားဆိုတာဟာယုံစုနာစုနေတယ်လည်းသိတာသိချတယ်အကြောင်းနဲ့အကျိုးနဲ့ဒီအကြောင်းနဲ့ဒီအကျိုးနေနဲ့လည်းပဲသိတာသိချတယ်အဲ့ဒါတွေကိုညာတခေါ်ပါတယ်ဒီလိုက်ကြတဲ့အဲ့ဒါတွေက ဒီယုံနာတရားတွေအဖြစ်နေတာပဲအဲ့တော့သူတို့ဖြစ်ဆဲမှာလိုက်ပြီးတော့ရှိလို့ရှိရင်မှတ်ပါများတော့တတိသမာဓိအာရီကောင်းလာလို့ရှိရင်တိသာတိစားတဲ့ဒုက္ခနာတရားတွေပိုက်ချပြီးတော့လာပါပဲစေတညာတပရိညာဆက်ပြီးတော့ရှိရလို့ရှိရင်ဘုရားပြောခဲ့တဲ့အတိုင်းပါလေ ရုပ်ဟူသောကြောင့်နာမ်ကျိုးဖြစ်ပေါ်ရုပ်ဟူသောကြောင့်ရုပ်ကျိုးဖြစ်ပေါ်နာမ်ဟူသောကြောင့်နာမ်ကျိုးကျိုးဖြစ်ပေါ်နာမ်ဟူသောကြောင့်နာမ်ကျိုးဖြစ်ပေါ်ရှင်းရှင်းပါလေကြောင့်ကျိုးနှီးကြပြီးတော့ဆက်လို့ပြီးတော့ဖြစ်ကြတာအဲဒီလိုမျိုးပေါ့အဲဒါကကြောင့်ကျိုးနှီးတယ်လည်းပဲသိတာသိစားတယ် ရှင်းလာတယ်နဲ့ဖြေရှားတော့ရှုလို့ပိုင်ရှားစီပြီကြောင်းကျိုးနေတဲ့ဖြေရှားတော့မှာပေါ့လေကြောင်းကျိုးပိုင်ရှားစီပြီဆိုလို့ရှိရင်အရိတိတော်ဖြေရှားတဲ့ယုံနာနဲ့ကြောင်းကျိုးတရားတွေကိုပေါ့လေပိုင်ရှားပြီးတော့ကြည့်ရညာတာပရိညာဆက်ပြီးတော့ဖြစ်တော်တာပါပဲ။ သူတို့ရုံနဲ့ကြောက်ကြွတရားတွေသူတို့ဖြစ်ဆုံးဖြစ်ဆက်မှာကိုယ်တို့ပြုထာနေရဲ့ကိုယ်ရဲ့အားသက်မှုလည်းရှိဘူးစိတ်သာကမှုလည်းရှိဘူးအဲဒီလိုဆိုလို့ရှိရင်တတိလောဖြစ်တော့တတိလောသွားပြီတတိလို့လို့ရှိရင်လည်းစိတ်ဆူဆူကိုတမာကြီးကဖြစ်တော့ပြန်လည်သွားပြီအဲဒီလိုဆိုလို့ရှိရင်တော့အဲဒီဒီစိတ်ရှားတဲ့မှာထိရှားတဲ့ ရှိတာထင်ရှားတဲ့ညာတခေါ်တဲ့ယုံနာတရားတွေမသိကြောင့်ကျိုးဆက်ပုံလည်းမသိအဲဒီမသိဘူးကိလေသာရအစဟုတ်လားမဆရာအောင်လည်းတို့လို့ရှိရင်မဟုတ်တော့ပါဆက်ဆရာအောင်လည်းတို့လို့ရှိရင်မဟုတ်တော့တာမသိတာပါသွားပြီဆက်ကြောက်ခြင်းနဲ့လား ကျန်နေတာစသည်ပေါ်လေပြီးရလို့ပြောပါမယ်ခုနကျုပ်ရှိစွာနဲ့ဒီမိဘရေဘက်ကလေးကိုအတုံးချဖို့ဆိုလို့ရှိရင်တော့အတကားကပေါ့မလီကပေါက်လာတာပဲသူတိလာဆိုတော့ဖြစ်ဖို့ရတယ်ဘာမှစောင့်ဆက်ရတော့မဟုတ်သူ့သူပေါက်လာတာသူ့သူဖြစ်လာတာအဲဒီမရှိမတဲ့အာယုံမှာခုနကိလေသာတွေဖြစ်သွားတာအဲဒါကိလေသာပုံပြီးခေါ်တာ ဘာဖြစ်လို့တော့အဲဒီကိလေသာကိုပူဝေးရပါမရှိဘူးလို့ဒီဥစ္စာကြီးကအခုလိုသင်္ကားကဆရာဆက်ပြီးတော့ဆွေးနွေးဆောင်ပြီးတော့စိတ်စီစီကျေသွားတယ်မတိလည်းမတိလို့ဖြစ်သွားတာပေါ့ဘာကြောင့်မတိလို့အဲဒါပါဠိလိုအပညာတလို့ခေါ်ရတယ်အခုလိုနည်းနဲ့ပိုင်းခြားပြီးတော့မတိရလို့မတိရတဲ့ ယုံနာခန္ဓာကြီးဟာကိလေသာကုန်ပြီတဲ့ဒီဒီကားကိုအလျော်ပြန်လဲလို့ရှိရင်သူဖြစ်သုံးပြချက်မှာရှင်သာကဆရာဆက်ပြီးတော့ဆွဲမဲစွာရှိလို့ရှိအောင်မှစိတ်ကလေးဆက်ပြီးတော့ယုံနာရယ်လို့ကြောင်းကျိုးရယ်လို့ပိုင်းခြားကြည့်ပြီးဆိုလို့ရှိရင်တော့မတိဘူးကိလေသာလည်းအပြင်နဲ့ပေါက်ခွန်ရတော့မတိဘူးနေရာမှာတိဘူးအစားထုတ်လိုက်တာ မကြည့်လို့ကျွဲတဲ့တဏှာလည်းမပေါက်တော့ဘူးကျွဲတဲ့ဒေါသလည်းမပေါက်တော့ဘူးရှားရှားကြည့်လိုက်တာမျိုးစုံလည်းပဲဘာမှဖြစ်တော့ဘူးအဲလိုပညာပူပြီးကောင်းမှုဥပဒနာပူပြီးလို့ခေါ်ပါတယ်နောက်လည်းပါဠိဖြစ်လာသလိုလို့ဆိုကျိုးနဲ့ဖြစ်တော့ဖြစ်သေးမှာ ခုလိုတိရိစ္ဆာန်ကြီးနဲ့မရှိတော့ကျိုးစုနာစုတကယ်အရှိရှိကိုမသိဘူးပေါ့မသိတော့ဇီဝအတ္တအဆွဲဝင်လာတယ်အသက်ရှင်နေတဲ့အကောင်လေးဆိုပါလိမ့်အဲ့ဒါပေါ်လာတာကျောင်းကျိုးဖြစ်စဉ်ကိုရှုလို့မသိဘူးဆိုလို့ရှိရင်ကိုယ်ကယုံနာတရားတွေဟာအကြောင်းကဖြစ်နေတာပဲဆိုတဲ့ မမှန်ကန်တဲ့ဆွဲတစ်ခုလည်းဖြစ်လာတယ်အကြောင်းရောက်ဖြစ်တယ်လို့လက်ခံလို့ရှိရင်လည်းဆရာဆရာအကြောင်းကြောင့်ဆရာဆရာအကျိုးဖြစ်ပုံလေးတွေရှုဆုံးမကြည့်ဘူးဆိုလို့ရှိရင်ဖန်ဆင်းရှိမဟာဇမကြီးကရောက်လာကြတော့မဟာဇမကြီးကဖန်ဆင်းလို့ဆိုတာအဲ့ဒီဆွဲလေးလည်းဝင်လာတာပဲဇုံနာပိုက်သံပြီးဇီဝအထအဆွဲ ကျောင်းဆိုဆက်ဆံမတည်ဘူးဆိုတော့ချင်းအာတုကအဆွဲအာတုကဒိဋ္ဌိအဆွဲသို့မဟုတ်ဝိသမဟိတုကဒိဋ္ဌိအဆွဲပေါ်တယ်နော်အကြောင်းမဟုတ်တဲ့ဟာကိုအကြောင်းလုပ်ယူပြီးတော့ဆွဲတယ်ပေါ့အဲ့ဒါလေးအဲ့ဒီဆွဲရကလည်းဆွဲပြီးဆိုလို့ချင်းမကျွတ်တော့ဘူးသူလည်းကြောက်ချက်ကောင်းတယ်နော်အဲ့ဒီပေါင်းမင်ကတော့ပေါက်လာပြီဆိုလို့ရှိရင်တော့ရှင်းလို့မလွယ်လာဘူး ခုလိုသတိပဋ္ဌာန်ရင်းနဲ့ရှုလို့ကျုံ့လာဖြစ်စီကိုလည်းပဲမျက်မှောက်ကြည့်နေပါပြီစိတ်ရှုလို့ကြောင်းကျိုးဖြစ်စီကိုလည်းပဲမျက်မှောက်ကြည့်ကြည့်နေပါပြီကျုံ့လာဖြစ်စီကြည့်တာလည်းပဲခြူရတာဆိုဖြစ်လို့ကြောင်းကျိုးဖြစ်စီကြည့်လို့ရှိရင်လည်းကြောင်းပဲဖြစ်တယ်ဆိုရက် ခံရှိရှိအစွဲအဲ့ဒါလေးချုပ်သွားတာအဲ့ဒါညာတပရိညာခိုက်တာဟင်းညာတပရိညာဆိုတာကြည့်တာထင်ရှားရုံနဲ့သုံးကျိုးတွေကိုရှုလို့ကြည့်လို့ရှိရင်ဒီညာတပရိညာပေါ်လွင်လာတာထင်ရှားလာတာပဲဒီယောဂီတွေရပောင်းရစွာရှုတယ်ဆိုတော့ ဒီလောက်တော့သိချသွားမှာပါပဲခြေကံလောက်တော့ဥပဒနာခြေကံလောက်တော့ဖြစ်မှာပါပဲဒီရရှိတဲ့ခန္ဓာကိုယ်ခန္ဓာชีวะတာအစွဲပြီးပရမတာအစွဲအပင်ကြီးပေါ့လေပေါင်းပင်ကြီးပေါ့လေအဲ့ဒါကြီးတော့ဒီပါရီဟာကြီးကျွတ်သွားတယ်ဆိုရင်တော့မလဲပါဘူး ဒါပေမဲ့လို့ကြောင်းကျိုးတဲ့ယုံနာတရားတွေပေါ်မှာပို့ပြီးတော့ကြောက်ဖို့ကိုယ်လေးကြောက်နေတဲ့ရှင်းဖို့မကောင်းဘူးသူသဘောတိုက်သူဖြစ်ဖို့ရှိရဆိုမတည်သေးဘူးဆိုလို့ရှိရင်လည်းရဲတယ်ကောင်းစားချမ်းသာတယ်ဘာလို့ဆိုကိုယ်လိုတိုင်းဖြစ်တာပဲဆိုတဲ့အစွဲလေးရရှိတယ်အဲ့ဒီအစွဲလေးတွေကြောက်အောင်ဆက်ပြီးတော့ဒီယုံနာတရားတွေကိုပဲရှုရပါသေးတယ် ပြီးတော့ရှုနေလို့ရှိရင်အမှတ်တရလည်းပဲတိုးလာတယ်။ကိုရီးယားပေါ်ရီးယားတွေလည်းတော်တော်များများမှတ်နိုင်ပါလေ။အသေးအဖွဲလေးတွေမှတ်နိုင်တာပဲ။မလို့တန်းလို့လည်းပဲမှတ်နိုင်တာပဲ။ခုနကျုံ့တဲ့သဘာဝစောင့်ကျုပ်တဲ့သဘာဝတွေလည်းပို့ပြီးတော့ပြီးကြပါလေ။ ကိုရသတိသမာဓိတွေကကောင်းပြီးတော့အာရုံမှဆိုရင်ချိန်ကားကဖြစ်လာပြီဆိုရင်ကျုပ်တို့ရဲ့ယုံနာတရားတွေပေါ်ပေါ်ပြီးတော့ကြောက်ကြပါလေအခြေရလေးဆက်ဆက်လာပြီးတော့အဆုံးသတ်တော်တဲ့အခြေရလေးအဲ့ဒါလေးတွေထင်းလာတယ်တမီကြည့်ရတာမဟုတ်ဘူးအလိုလိုထင်းလာတာပုံကြောက်ပုံလေးမကောင်းပုံလေး ရဲတဲ့ကောင်းတဲ့ဆန်းတာတွေဆိုရဲခုနကိုယ်လိုတိုင်ရှင်းဖို့အတ္တမပါဘူးလေးရောကျောင်းကျိုးသဘာဝကြီးကြီးပဲဆက်ပြီးတော့တွားနေပုံလေးရောအဲ့ဒါလေးတွေသိစားလာတယ်အဲ့ဒါအချင်းရခေါ်တယ်အဲ့ဒီချင်းရကတကယ်ကျောင်းကျိုးတဲ့ယုံနာတရားလေးကိုမလားသိစားတဲ့အချင်းရပါတမင်တို့ကိုကြည့်ရတာဟုတ်အလိုလိုထင်လာတာပဲ ဟိုပူလာလေးတွေပေါ်ရင်ပူရပူရမှရင်ပူလာလေးကြောက်တာတဘူးမီးတူကြောက်တာသုံးတတ်တော့တာတွေ့တာအဲ့ဒါလိုလိုထင်လာတာအဲ့ဒီလိုလိုထင်လာပြီဆိုတော့ဒီယောဂီကဩဒါလည်းမမြဲပဲကိုသာဆင်းရဲတဲ့သဘောလေးရဲ့နောက်ပိုင်းပါလာတာပဲပါပဲဆောက်မှာပေါ့လေပေါ်ပေါ်တော့ပြောက်သွားတာလေးတွေ့တော့ဟောဒါလည်းမမြဲပဲကို ကိုယ်လည်းမပြောပဲကိုယ်ဆိုတာပေါ့လေသုံးသက်တဲ့သဘောလေးတွေရတယ်ဒါလည်းပဲအလိုလိုရှင်းလာတာတမင်သုံးသက်ရတာမဟုတ်ဘူးရှင်းရသူရှင်းလာတာလည်းပဲအလိုလိုသုံးသက်တဲ့သဘောလေးတွေရှင်းလာတာဘယ်လိုသုံးသက်လဲမမြဲဘူးရှင်းရဘူးသူ့ဘောတိုင်းကိုဖြစ်ဖို့အဲ့ဒါပါဠိလိုတိရဏလို့ခေါ်ရတယ်အဲဒီပိုက်စားပြီးတော့ဒီဟာတိရဏပရိညာလို့ခေါ်ရတယ် ပြီးတော့ရှိရဆုံးခြင်းတဲ့ဒုတိယယုံနာတရားတွေကိုဆက်ပြီးတော့မှတ်လို့ရှိရင်ရှိရဆုံးခြင်းရှိရဆုံးအလိုလိုထင်လာတာတုတ်တမြေတဲ့ဒါဒီမမြဲပဲကိုရှိရတယ်ပဲဒီလိုတိုင်းဖြစ်တာပဲဆိုရတယ်တုတ်တမှုညာလေးကနောက်ပိုင်းကလိုက်လာတာတုတ်တမြေပေါ်လွင်ကျေနပ်ပရိယာတဲ့ အဲ့ဒီအပိုင်းကတော့သမထနာဉာဏ်နဲ့ဥရိယပြဉာဏ်ပိုင်းမှာထိရှားတတ်ပါလေအဲ့ဒီပိုင်းရောက်လာပြီဆိုလို့ရှိရင်ကျောင်းကျိတဲ့ယုံနာတရားတွေပေါ်မှာကိုယ်ကဝိပဿနာဉာဏ်ဖြစ်လာတယ်ဝိပဿနာဘုံကြီးဖြစ်လာတယ်ဝိပဿနာဘုံကြီးဖြစ်ရင်ဒီကိစ္စဘုံကြီးမဖြစ်ဆုံးတာကတော့ဒီယုံနာပဲ ခုနပိုင်တဲ့ကြီးကိုအတုံးချတတ်တော့တိရိစ္ဆာန်သောပြည်ကြီးကိုဘုရားတရားတွေဖြစ်လာတယ်လို့ပေါ့ခုအတုံးချတတ်တော့ကျောင်းကျိုးဆက်ရောက်လာတရားတွေပေါ်မှာအမျက်ရှိတဲ့သဘောရဲ့ကိုဖြစ်ရဆိုအလိုလိုဖြစ်လာတော့ဒါဒီမြဲတဲ့တရားတွေကိုဆင်းတဲ့တရားတွေကိုသူတော်တိုက်ပြီးဖြစ်တဲ့တရားတွေကိုကဆင်းရဲသုံးသက်တဲ့ တိရဏပညာဥပဒနာစဖြစ်ပြီးတော့ဥပဒနာလေးတော်တော်လေးအခြေအနေကောင်းလာပြီးတော့ဖြစ်ချက်ကိုကြည့်နေတဲ့ပြည့်ရပြည့်ဉာဏ်ပဲရောက်လာပြီဆိုလို့ရှိရင်ကြောင်းကျိုးစေယုံနာတရားတွေဟာအခုပဲဖြစ်ပြီးတော့အခုပဲဖြစ်သွားတာ အောင်ကျင့်အဖြစ်ဆက်အောင်ကျင့်အဖြစ်ဆက်ဆိုတော့အခုပြင်ဖြစ်အခုပြင်ဖြစ်ဆိုတော့သမဏအမတ်တွေလည်းပဲကောင်းတာဉာဏ်နဲ့ဉာဏ်လာတယ်ဒီခါမှာလူတော်ဝိရပြဉာဏ်ပိုင်းရောက်လာလို့ရှိရင်အလေးရောင်တို့ပိဋိပတ်တတိတို့အစရှိတဲ့တရားရတာတွေလည်းပေါ်တတ်ပါလားအဲ့ဒါတွေကတကယ်တရားတို့မဟုတ်ဘူးတရားတို့ကဒီရှိမှရှိသေးတယ်လို့ ကိုယ့်အကူကိုကြည့်ကြည့်ဆရာတရားပြောလို့ကြည့်ပြီးတော့ဆက်အားထုတ်လို့ရှိရင်အဲ့ဒါဒီမထင်ရှားတော့ဘဲနဲ့ဖြစ်ဖြစ်ကိုခတ်တုတ်တဲ့ကြည့်နေတဲ့ညာလေးတွေပေါ့ဖိတ်ပြတ်ထားတယ်ဆိုတော့အေဘိရိယဆိုတာကြည့်တာနောက်အဲ့ဒါကြီးကျော်သွားပြီဆိုလို့ရှိရင်လက်ရှိကောင်းပုံကဏ္ဍလေးရှင်းပြီးတော့ဘာဝတိတ္တဖြစ်ရယ် ဖြစ်ပြရစ်ကလေးထုတ်လို့တော်လေးရှုကအာယုကြောက်တာလည်းမဟုတ်ဘူးရှုတဲ့စိတ်ကလေးပါမရှိမလို့တွဲတွဲပြီးတော့ကြောက်တာဒီခါမှာရှုကြအာယုရဲ့ကြောက်ပုံလည်းကြည့်တော့ရင်းနေတယ်ဆိုတဲ့အဆွဲမရှိကြလို့ဟောရှုတဲ့ဒီအာရမဏိကဝိပဿနာစိတ်ကလေးလည်းကြောက်ကြောက်တော့တယ်ကြည့်တော့ အမျိုးမျိုးပြောပြောကြတာပြီးတော့ဒီဟာမှကြည်ရတာမရှိဘူးဆိုတော့အတိခံအယုံလည်းပြောက်ကြည့်တယ်လည်းပြောက်ဆိုတော့မအောင်ရှိတော့ဘူးအဲ့ဒါမှသိဆွဲလာတာရဲတယ်လို့ထင်လို့ရှိရင်တစ်ခုပေါ်မှာရဲတယ်လို့ထင်လို့ရှိရင်အစွဲတစ်ခုကတော့လာတော့မှာပဲအဲ့ဒါရှိကြအာယုံရောရှိတဲ့ နန္တရားပေါ်မှာရောကြောက်ကြောက်ပြီးတော့သွားတာတွေ့ပြီဆိုလို့ရှိရင်ဘာမှအစွဲလမ်းစရာမရှိတော့ဘူးအဲ့ဒါမှဘာသာပရိညာဆိုတာဖြစ်လာတယ်တိုင်းတိုင်းဆိုတာရှိပြီးသားရှုခွက်အာယုံမှာပေါ့လေဆွေးနွေးမှုတွေကင်းရှင်းပြီးတော့သွားတဲ့သဘောကဒါဘာဟာနာခေါ်ပါတယ်ရှိပြီးသားဆိုရင် ဆွဲမှုရှင်ဆိုတာပေါ်လွန်ပါဏပရိယာပါဏဆိုတာကင်းတာကိုပြောတော့ပါကင်းတာရှင်းတာပါလေဒီကြီးပါမမပါတာကိုပြောပါတယ်ဗျာအဲဒါပိုက်ချကြည့်လို့တော့အာယုန်နဲ့အတိတင်းနဲ့ကုံဆုံးပြည့်ပြည့်ပြည့်ပြည့်သွားကုန်ပါလိမ့် ဒီကညာဘိုင်းလုံးကစပြီးတော့တစ်စီစီဝတ်တယ်လည်းနေရှိချင်ပါရဲ့ပြည့်စုံလာနော်အဲပြည့်စုံပြီးတော့နောက်ဆုံးနိဗ္ဗာန်ဖြစ်တဲ့အထိပေါ့လေအဲမှာဘာသာပညာနဲ့ပြောတယ်အဲဒီခိုက်တာဒီမှာတော့ဝဒနာခိုက်တာမှာတော့ခိတာတော်ရဟာပေါ့လေ ဟိုလည်းတော်တော်လေးဖြုံးသွားပြီ။ရေစိုးတတ်တာဖြစ်တဲ့ခါကျလို့ရှိရင်ဟိုရုပ်နာပေါ်မှာပုဂ္ဂိုလ်တ attva ငါကောင်ထင်မှတ်တဲ့အစွဲလေးပဲဒီခါလေးအပြတ်ရှင်းမလိုက်ဘူး။သတိရတနာနာသုံးပါးပေါ်မှာယုံမှမှုသူလည်းသူလည်းယုံမှမှုတွေအဲ့ဒါတွေလည်းအပြတ်ရှင်းမလိုက်ဘူး။ဒီမှုမှုမှလည်းအာထုတ်လို့ဒီလိုအကျိုးရတယ်။ နားလည်ထားတဲ့ပုဂ္ဂိုလ်ဟာရှားရှားပြောရခေါ်ရရေးရတဲ့ပုံမှာဒီမှာမှမှလည်းခွဲခြားပြီးတော့ကြည့်တာပဲခွဲခြားပြီးတော့ကြည့်ရတဲ့မမှန်ကန်တဲ့ဤကိုလည်းပဲဤမှလို့ယူပြီးတော့မမှန်ကန်တဲ့လမ်းကြောင်းနဲ့မလျှောက်တော့သောဘဒေါသတွေတော့ရှိရရှိသေးတာပဲဒါပေမဲ့လို့အလွန်ဆိုးဆိုးဝါးဝါးပေါ်လို့ ကိုယ်လည်းသိခါကြသူတစ်ပါးလည်းပဲခိကြိုက်နေနိုင်တတ်တဲ့လူချင်းမှုမျိုးညမုံမှုမျိုးမိုင်မဲမှုမျိုးအဲ့ဒါလည်းအဆက်ရှင်းမလိုက်အရေးကြီးဆုံးပေါင်းမင်နေပေါ်ဒီခါလေးရှင်းမလိုက်အဲ့ဒါကျင်းသွားပြီဘယ်လိုဘယ်လိုကုန်းသွားတယ်ဆိုတာတော့ဉာဏ်ရှင်ကြီးပြောလို့တော့မဖြစ်ပါဘူးကိုယ်လုံးရဲ့ရည်ရည်ပြောခဲ့ပါတယ် ကဏ္ဍပု္ပ္ပာတခုဆွတ်တဲ့အခါမှာတဲ့ဤအရေးကြီးဆုံးပဲဆိုတာပေါ့။ဆိုဒီလိုဒီလိုက်ထွက်ပါလို့ရှိရင်ဒီလိုအဖြေတွေရတတ်တယ်ဆိုတာပေါ့။အဖြေလေးတော့ပြထားပါတယ်။ဆက်တော့ပြအဖြေလေးပြထားပါတယ်။ဒီလမ်းစဉ်လာရင်စိတ်ကြီးကြီးကျင်းဝစီကြတယ်။ဆိုတော့ပုဂ္ဂိုလ်ကြီးကျင်းတယ်၊သတ္တကိုကျိုးဖို့လည်းကျင်းမယ်။ကိုရှိတဲ့စိတ်ကြီးရတယ်လည်းဆုံးပြီးသွားနိုင်တယ်။ နောက်ဆုံးကိလေသာကိုအပြတ်ရှင်းတဲ့ပုဗ္ဗဘကမဲ့နဲ့အရိယာမဲ့လို့ရှင်းနိုင်တယ်ဖို့တရားနဲ့အရေးကြီးတဲ့ဘာကိုတွေ့နိုင်တယ်ဆိုတာကိုကျိုးခွေလို့ပြတာဆရာအဖြေပါပဲအဲ့ဒီအဖြေကမြတ်စွာဘုရားပေးထားတဲ့အဖြေကိုအဖြေမဟုတ်ဘူးအဲ့ဒီအဖြေလိုရင်လို့ရှိအဖြေကုသမြင်နဲ့ ပေါ်ရင်းမှရှိဖြစ်တိုင်းမှရှိကလေးကြီးဆောင်းဖို့ဖြစ်တာဆိုတာပေါ့လေပေါ်ရင်းပေါ်ရင်းအာယုံကိုရှုမှတ်ဖို့ဒါကဆွဲနည်းပဲသိတဲ့နဲ့ရှုမှတ်နေလို့ရှိရင်ရှုမှတ်နေတော့လည်းစိတ်ဖြည်ခြင်းဖြစ်တယ်ဆိုတာဒါဖြေကားနေတာပဲအဲတော့ဥပဒနာဉာဏ်နဲ့ဆုံးလဲဆုံးရောပေါ်ဒီအဖြေတွေ့တော့ပါပါပဲဒီမှာအဲတော့တွင်ပြီးတော့ပြောရစီဒီလိုအထုပ်ရှိဒီလိုအကျိုးတွေရတတ်တယ်ဆိုတော့ ဖြေတွေတော့မပြေးပြရသေးနဲ့တော့ပြေးထားလို့ရှိရင်လည်းနောက်တော့ပြောင်းထမလို့ဖြစ်တယ်ခုအထင်နဲ့အဲမဟုတ်တာတွေကိုလည်းအလွဲတွေထင်ပြီးတော့တရားမှာအနောက်ဆက်ဖြစ်တတ်ပါတယ်ကွာဒါကြောင့်မလို့ခြေပိုင်းညာဖြစ်ပုံလေးတော့ထောင်ထားချာကြီးကပြောရတာပါအခုပြောရတဲ့အတိုင်း မိရဲ့ခန္ဓာကိုယ်ကုလိုတိပ္ပံလမ်းကြောင့်မလဲဘူးဆိုလို့ရှိရင်တော့ပေါင်းပင်မျိုးစုံပေါက်ပြီးတော့ဒီပေါင်းပင်တွေကပိုင်ဆိုင်လူဒုက္ခပြည့်တယ်လို့ရရှိတဲ့ခန္ဓာကိုယ်လည်းပဲရှိရှိစွာနဲ့အသုံးချတတ်လို့ရှိရင်တော့ဒီလိုသာပေါင်းပင်မျိုးစုံပေါက်ပြီးတော့ခုန ကျွလွန်စော်ကားမှုတွေပေါ့။ခြေဆိုးတွေပေါ့။ကိုယ်နဲ့ဆက်တဲ့ခြေဆိုး၊နှုတ်နဲ့ဆက်တဲ့ခြေဆိုး၊စိတ်နဲ့ဆက်တဲ့ခြေဆိုးတွေဖြစ်ပြီးတော့ဒီပေါင်းမယ်အပြီးပြုတ်ပြီးတော့ဒုက္ခတွေဆုံးမှာမဟုတ်တော့ဘူး။ဒါတော့ဒုက္ခတွေဆုံးဖို့ဆိုတာပေါ့လေ။ဒီကိစ္စဖြစ်မှာလမ်းကြောင်းဆောက်ရောက်ဆောက်ပြီးတော့ပေါ့လေ။ဒီရဲ့ခန္ဓာကိုယ်မှာ အသုံးချတာလေအကျိုးရှိစွာအသုံးချတာလို့ဖြစ်ရင်ပောက်ခွင့်ရှိတဲ့ဖြစ်ခွင့်ရှိတဲ့ပေါင်းမြင်တွေကိုအရေးကြီးဆုံးဟာတွေကိုရှင်းလင်းနိုင်ကြပါစေလို့လေးလေးနဲ့တက်တွန်းရတဲ့ဒီနေ့အဆုံးသတ်လိုက်ပါမယ်